ရှင်ယောဟန်ခရစ်ဝင်ခန်းကြီး15အငယ်1မှ9ငါသည်မှန်သောစပြည့်နယ်ပင်ဖြစ်၏ငါခမည်းတော်သည်လည်းဥယင်ဆောင်ဖြစ်တော်မူ၏ငါ၌အတိမတိသောအခက်ရှိသမျှတို့ကိုခုတ်ပစ်တော်မူ၏အတိတိသောအခက်ရှိသမျှတို့ကိုတာ၍တီးစေခြင်းဟံတုတ်တင်ရှင်းလင်းတော်မူ၏တင်တို့သည်ငါဟောပြောသောစကားအဖျင်ယခုပင်ရှင်းလင်းလျက်ရှိကြ၏ ငါ၌တည်နေကြလော့။ငါသည်လည်းသင်တို့၌တည်နေမည်။စပျစ်ခက်သည်အပင်၌မတည်လျှင်၊ကိုယ်အလိုအလျောက်အသီးမသီးနိုင်သကဲ့သို့၊သင်တို့သည်ငါ၌မတည်လျှင်အသီးမသီးနိုင်ကြ။ငါသည်စပျစ်နွယ်ပင်ဖြစ်၏။သင်တို့သည်အခက်များဖြစ်ကြ၏။အကြင်သူသည်ငါ၌တည်၍၊ငါသည်လည်းသူ၌တည်၏။ထိုသူသည်များစွာသောအသီးကိုသီးတတ်၏။ငါနှင့်ကွာလျှင်သင်တို့သည်အဘယ်အမှုကိုမျှမတတ်နိုင်ကြ ။ငါ၌မတည်သောသူသည်သွေ့ခြောက်သောအခက်ကဲ့သို့ပြင်သို့ပစ်လိုက်ခြင်းကိုခံရ၏။ထိုသို့သောအခက်များကို လူတို့သည်စုသိမ်း၍မီးထဲသို့ချလိုက်ကြသဖြင့်၊မီးလောင်ခြင်းသို့ရောက်ကြ၏။သင်တို့သည်ငါ၌တည်၍၊ငါ့စကားသည်သင်တို့၌တည်လျှင်၊သင်တို့သည်တောင်းချင်သမျှကိုတောင်း၍ရကြလိမ့်မည်။သင်တို့သည် များစွာသောအသီးကိုသီးသောအားဖြင့် ငါ့ခမည်းတော်သည်ဘုန်းထင်ရှားတော်မူ၍၊သင်တို့သည်လည်းငါ၏တပည့်မှန်ကြလိမ့်မည်။ခမည်းတော်သည်ငါ့ကိုချစ်တော်မူသကဲ့သို့ငါသည်သင်တို့ကိုချစ်၏။ငါ၏ချစ်ခြင်းမေတ္တာ၌တည်နေကြလော့။ငါသည်ငါ့ခမည်းတော်၏ပညတ်တို့ကိုစောင့်ရှောက်၍ခမည်းတော်၏မေတ္တာ၌တည်နေသကဲ့သို့၊သင်တို့သည်ငါ့ပညတ်တို့ကိုစောင့်ရှောက်လျှင်၊ငါ့မေတ္တာ၌တည်နေကြလိမ့်မည်။သင်တို့၌ငါဝမ်းမြောက်စရာအကြောင်းတည်စေခြင်းငှါ၎င်း သင်တို့ဝမ်းမြောက်စရာအကြောင်းစုံလင်စေခြင်းငှါ၎င်း၊ဤစကားကိုသင်တို့အားငါဟောပြော၏။ငါ့ပညတ်ဟူမူကား၊ငါသည်သင်တို့ကိုချစ်သည်နည်းတူ၊သင်တို့သည်အချင်းချင်းချစ်ကြလော့။ကိုယ်အဆွေတို့အဘို့အလိုငှါကိုယ်အသက်ကိုစွန့်ခြင်းမေတ္တာထက်သာ၍မြတ်သောမေတ္တာသည်အဘယ်သူ၌မျှမရှိ။သင်တို့သည်ငါပညတ်သမျှတို့ကိုကျင့်ဆောင်လျှင် ငါ၏အဆွေဖြစ်ကြ၏။ယခုမှစ၍ငါသည်သင်တို့ကိုကျွန်ဟူ၍မခေါ်။ကျွန်မူကား၊ကိုယ်သခင်ပြုသောအမှုကိုမသိ။သင်တို့ကိုအဆွေဟူ၍ငါခေါ်၏။အကြောင်းမူကား၊ငါသည်ခမည်းတော်ထံ၌ကြားသမျှသောအရာတို့ကိုသင်တို့အားငါပြသ၏။သင်တို့သည်ငါ့ကိုရွေးကောက်ကြသည်မဟုတ်။ငါသည်သင်တို့ကိုရွေးကောက်သဖြင့်၊သင်တို့သည်သွား၍တည်ကြည်သောအသီးကိုသီးမည်အကြောင်းနှင့် ငါ့နာမကိုအမှီပြု၍ခမည်းတော်မှာ တောင်းသမျှတို့ကိုရမည်အကြောင်းသင်တို့ကိုငါခန့်ထား၏။သင်တို့သည်အချင်းချင်းချစ်စေခြင်းငှါဤပညတ်တို့ကိုငါပေး၏။လောကီသားတို့သည်သင်တို့ကိုမုန်းလျှင်၊သင်တို့ကိုမမုန်းမှီငါ့ကိုမုန်းကြသည်ကိုသိမှတ်ကြလော့။သင်တို့သည် လောကီနှင့်ဆက်ဆံလျှင်၊လောကီသားတို့သည်မိမိတို့နှင့်ဆက်ဆံသောသင်တို့ကိုချစ်ကြလိမ့်မည်။သင်တို့သည်လောကီနှင့်မဆက်ဆံ လောကီထဲကငါရွေးကောက်သောသူဖြစ်သောကြောင့်၊လောကီသားတို့သည်သင်တို့ကို မုန်းကြ၏။20ကျွန်သည်မိမိသခင်ထက်သာ၍ကြီးမြတ်သည်မဟုတ်ဟုငါပြောခဲ့ပြီးသော စကားကိုအောက်မေ့ကြလော့။သူတို့သည်ငါ့ကိုညှဉ်းဆဲလျှင်သင်တို့ကိုညှဉ်းဆဲကြလိမ့်မည်။ငါ့စကားကိုနားထောင်လျှင်သင်တို့၏စကားကိုနားထောင်ကြလိမ့်မည် ထိုသူတို့သည်ငါ့ကိုစေလွှတ်တော်မူသောသူကိုမသိသည်ဖြစ်၍၊ငါ၏နာမကြောင့်သင်တို့အားထိုအမှုရှိသမျှတို့ကိုပြုကြလိမ့်မည်။ငါသည်လာ၍ထိုသူတို့အားမဟောမပြောလျှင်သူတို့၌အပြစ်မရှိ။ယခုမူကား၊မိမိတို့အပြစ်ကိုဝှက်၍မထားနိုင်ကြ။ငါ့ကိုမုန်းသောသူသည်ငါ့ခမည်းတော်ကိုမုန်း၏။ငါသည်အခြားသူမပြုဘူးသောအမှုကိုထိုသူတို့ရှေ့မှာမပြုလျှင်သူတို့၌အပြစ်မရှိ ယခုမူကား၊သူတို့သည်ထိုအမှုကိုမြင်ရ၍ငါနှင့်ငါ့ခမည်းတော်ကိုမုန်းကြ၏။သို့ဖြစ်လျှင်အကြောင်းမရှိဘဲငါ့ကိုမုန်းကြ၏ဟု သူတို့၏ပညတ္တိကျမ်းစာ၌ရေးထားသောစကားသည် ပြည့်စုံခြင်းသို့ရောက်သတည်း။ခမည်းတော်ထံမှထွက်လာ၍သမ္မာတရားနှင့်ပြည့်စုံသောဝိညာဉ်တော်တည်းဟူသော ခမည်းတော်ထံမှသင်တို့ဆီသို့ငါစေလွှတ်လတံ့သော ဥပဇ္ဈာယ်ဆရာသည် ရောက်လာသောအခါ ငါ၏အကြောင်းကိုသက်သေခံလိမ့်မည်။သင်တို့သည်လည်းရှေ့ဦးစွာမှစ၍ငါနှင့်အတူရှိနေသောကြောင့်သက်သေခံရကြလိမ့်မည်